ယနေ့ယောဂီများကိုအာပေတရားအဖြစ်ဓမ္မပရထကထာမှာလာတဲ့အကိတတဝတ္ထုဖြင့်ဘုန်းကြီးတို့ယောဂီများဓမ္မဒါနတရားလူပေးလို့မှဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရမေကြီးတာဝတိပြေမောဇေတော်ရွှေကြောင်းဘင်းအောင်မှု့လျော်စံပြောတော်မူစဉ်အချိန်မှာအခိတတံဆိုတဲ့ပရောဟိတဘုံနာကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့ပါဘဟုံဟိ ဘောင်ဝေတရဏယန္တိပပ္ပဒာနိဝနာနိသာစတဲ့ဒီတရားဂါထာတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတယ်။ဘာကြောင့်ဟောကြားတာလဲဆိုတော့ဒီအဂိတတပုံနာကြီးဟာကောသလမင်းကြီးရဲ့ဓမ္မခံစားရပရောဟိတ်ကြီးဖြစ်ပါခမေတော်နတ်ရွာစံသွားတဲ့အခါသားတော်ကောသလမင်းသားဒီနာဟုတ်ချုပ်တယ်။အဲ့ဒီအချိန်မှာ ဒီအဂိတတပုံနာကြီးဟာအရွယ်အားဖြင့်ကြီးပြီအရွယ်တော့ကြီးပြီဟောကမင်းသက်မင်းလို့ရင်မင်းကငယ်တဲ့အခါကာလကြတော့အမတန်ကိုထက်မြက်ရာသမန်ကရှာတဲ့အခါကြတော့ဒီကီပရောဟိတ်ပုံနာကြီးဟာအဂိတတပုံနာကြီးဟာငယ်ရွယ်တဲ့မင်းတံခါစားရတာ အစင်မပြေဖြစ်တဲ့အခါမှာမိမိအသက်အိုးအေးစီစိမ်အန္တရာယ်ကြရောက်နိုင်တယ်ဒီတော့မင်းထံကနေပြီးတော့မိမိအနာယူမှဖြစ်မယ်ဆိုပြီးမင်းထံမှာခွင့်ပြုချက်တောင်းမှာအခုခင်မှာဆိုရင်ကတော့ပင်စင်ပေါ့လေအနာယူမင်းကလည်းပဲအသက်ရွယ်ကြီးရင်နေတဲ့ဒီအဂိတတဘုံနာကြီးကိုသိပြီးတော့မလိုအပ်တော့ ငယ်ရွယ်တဲ့ပုဂ္ဂိုလ်ကိုပဲပရောဟိတ်ကြီးမြောက်ခြင်းဒါနဲ့ဧကိရတဘုံနာကြီးရဲ့ခွင်ခွင်တောင်းမှုကို ခွင့်ပြုပေးလိုက်အဲလိုခွင့်ပြုပေးတဲ့အခါကလည်းကြတော့ဒီပရောဟိတ်ဘုံနာကြီးဟာကျွန်တော်အသက်ရွယ်လေးကြီးရင်ပါပြီအဲလိုအသက်ရွယ်ကြီးရင်ပြီဖြစ်တဲ့အတွက်တဲ့ကျွန်တော်ပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေကိုအလုံးစွန့်လွတ်လူဒန်းပြီးတော့ ယတိယဟံပြုပင်ရစေလို့ခွင့်တောင်းတယ်။မြဲဒီခွင့်တောင်းမှုကိုလည်းပဲမင်းဟာရာဇာနာပပိဇာအနုဇာနာပိတဝါခွင့်ပြုလိုက်တယ်။မင်းကနေပြီးတော့ယတိယဟံပြုခွင့်ပေးလိုက်တယ်။ပြုခွင့်ပေးပြီးတော့သူ့ရဲ့အလှဒါနအလိုရှိတဲ့ပုဂ္ဂိုလ်ကြီးအလှခံနိုင်ဖို့အတွက်တဲ့။အဲဒီမှာမြို့ကိုစီလေစီခဲ့တယ်။

လုံးစုံသောဥစ္စာတွေကိုအလှဝမှာစွန့်ကြဲလှူဒန်းပြီးတော့ဘာဟိရကပပိစ္ဆံပပစ္စည်းသာသနာတော်မှာအပဖြစ်တဲ့ယုတ္တယဟန်ပြုတယ်။အဲဒီအချိန်တုန်းကမြတ်စွာဘုရားမပွင့်သေးတဲ့အတွက်ကြောင့်မို့အဲဒီမှာသာသနာပသာသနာပအချိန်ခါကာလမှာယုတ္တယဟန်ပြုပြီးတော့ဒီပရောဟိတ်ကြီးကို အတုလိုက်ပြီးတော့အကိတတပုံနာကြီးအတုလိုက်ပြီးတော့ အမျိုးကောင်းသားတွေယတိယဟန်ပြုလိုက်ကြတာဘလောက်ထအောင်များသလဲဆိုတော့ဒတ္တပုရိသသဟတန်ဤအမျိုးသားတသောင်းသာသနာတော်ဝင်ပြီးတော့အနုပပဇိတုအဲ့ဒီဧကရတဘုံနာကြီးကို အားကြပြီးတော့အလုံးယတိယဟန်ပြုကြတာအမျိုးသားဘလောက်ပါလဲအဲ့ဒီမှာ အမျိုးသားတသောင်း

သောနရိတောဧကေကဝါလုကဗုဒ္ဓံဥဒ္ဒရိကဝဣမသမေဩကိရတုတာတจิตာတို့တာတအမောင်းတို့အတ္တထိုသူအကာမဝိတကတယောကာမဝိတေသရှိတိတို့သည်ကာမဝိတေပြပါရဝိတေဝိဟိန္ဒဝိတေတို့သည်ဥပ္ပေဇန္တိဖြစ်ပေါ်၍လာညာအသောထုကာမဝိတေပြပါရဝိတေဝိဟိန္ဒဝိတေတိ ဝင်ရောက်ပြီးတော့နေတဲ့သူသည်နရီတော်ဟောမိမိမြင်နေရတဲ့မျက်စိမှာဧကေကံတခုတခုသောဝါလူကဗုဒ္ဓံသဲလက်ခုကိုဥဒ္ဒိတဝါဆောင်၍ဣမသမေဧယ၌ဩကိရတုလောင်ညဂုံလောယတိကြီးကအဲ့ဒီခေတ်ကတော့ဘုန်းကြီးတို့ဗျာမပွင့်သေးတဲ့အချိန်ခါကာလဆိုတော့သမထပေါ့လေ သမထတရားတွေပွားများပြီးတော့နေကြသမထနည်းတွေနဲ့ပွားများအထုတ်ခိုင်းတာဒီလိုပွားများအထုတ်လို့မိမိမှာကမ္မဝိတ္တတွေဝင်လာမယ်ပြပါဒဝိတ္တတွေဝင်လာမယ်ဝိဟိတဝိတ္တတွေဝင်လာမယ်ဒီအကုတလဝိတ္တတွေတမျိုးမျိုးဝင်လာလို့ရှိရင်မျက်စိကနေပြီးတော့တင်းလက်တစ်ခုတ်လက်တစ်ခုတ်ဆောင်းယူပြီးတော့ဟောဒီရမှာပုံမှန်လို့

ဒီလိုနိဗ္ဗာန်တရားတွေအကုသိုလ်တရားတွေဝင်လာလို့ရှိရင်တဲ့အချိန်မဆိုင်ဘူးဝင်လာတာနဲ့မျက်စိဆင်းပြီးတော့သဲလက်တစ်ခုယူပြီးတော့အကိတတယတိညွန်ပြတဲ့နေရာကိုတခါနဲ့ပုံလိုက်တယ်ပုံပြီးလက်ကလေးပါခါကျင်းပြီးပြီဆိုရင်တခါပြန်ပြီးတော့ဂိုင်ပြီးတော့ရှုမှတ်တယ်အကုသလဝိတ္တတိအကုသိုလ်တရားတွေမဝင်အောင်ပြန်ပြီးတော့နှလုံးသွင်း အပရိဏသမယေနမဟာဝါလူကရာတိအဟောတိအဲဒီမှာချိန်လေးအနည်းငယ်ကြာလာတဲ့အခါကာလကြတော့မဟာဝါလူကရာတိကြီးစွာသောသဲဘုံကြီးသည်အဟောတိဖြစ်လေမကြမ်းမိမှသဲဘုံကြီးဖြစ်လာတယ်ကြီးကြီးပဲအဲဒါဘုန်းကြီးတို့ပုထုဇဉ်လူသားတွေအနေအားဖြင့်တမထဘာဝနာပဲဖြစ်စေဝိပဿနာဘာဝနာပဲဖြစ်စေ ဘာဝနာတရားကိုစပြီးတော့ရှုပွားအားထုတ်ပြီးဆိုရင်စိတ်တည်ငြိမ်မှုရသလားမရဘူးလားချက်ချင်းကြီးစိတ်တည်တည်ငြိမ်မှုမရအခုဘုန်းကြီးတို့ယောဂီများလည်းကိုယ်တိုင်အခုတရားခွင်မှာဝင်ပြီးအားထုတ်နေတယ်ကိုယ်တိုင်တရားအလုပ်ကိုခုဝင်ပြီးတော့အားထုတ်နေတယ်ကိုယ်တိုင်ရှုမှတ်နေတယ်ထိုင်ရင်းနဲ့ရှုမှတ်နေတယ်ရရင်းနဲ့ရှုမှတ်နေတယ်သွားရင်းနဲ့ရှုမှတ်နေတယ်လျောင်းရင်းအရင်ရှုမှတ်နေတယ် ဒီလိုရှုမှတ်နေတာစိတ်တွေတည်ငြိမ်အောင်လားမငြိမ်အောင်လားစိတ်တွေထွက်အောင်လားမထွက်အောင်လားစိတ်တွေဘယ်မှမထွက်ဘဲနဲ့မိမိရှုမှတ်တဲ့အာယုံပေါ်မှာစိတ်လေးတည်ငြိမ်အောင်တတိထံဝရိယဆိုင်ပြီးတော့ကြိုးစားပြီးရှုမှတ်နေတာပဲအဲဒီလိုရှုမှတ်နေတဲ့အထဲကကိုယ်ပဲမကောင်းတဲ့အကုသိုလ်စိတ်တွေဝင်သလားမဝင်ဘူးလားအကုသိုလ်စိတ်တွေဝင်နေတာဒီစိတ်ကလေးထင်းရတာလွယ်သလားခဲရင်သလား အမှန်တန်ခင်းရတာနော်ဒါကိုတမန်ကဆံကလေးအာထုတ်နေုံနဲ့ပေါ့ပေါ့တန်တန်လေးအာထုတ်နေုံနဲ့တော့ဘယ်နည်းနဲ့မှစိတ်တည်ငြိမ်မှုတမာတိမဖြစ်ဘူးစိတ်တည်ငြိမ်မှုတမာတိဖြစ်လို့တဲ့ပုဂ္ဂိုလ်ဟာတကယ်ကိုဇောင်းပေးကိုလုံးမဲ့အလုပ်ကိုဇောင်းပေးပြီးတော့အလုပ်လုပ်မှာတရားအလုပ်လုပ်ပြီဆိုရင်လည်းပဲတရားပဲကိုဇောင်းပေးပြီးတော့တခြားစိတ်တွေအဝင်မခံနဲ့

မိမိရှုမှတ်နေတဲ့အာယုံပေါ်မှာပဲရှုစိတ်ကလေးနေအောင်စိတ်ကလေးကျက်စားနေအောင်ခေါ်စရဖြစ်နေအောင်ဝရိယစိုက်ပြီးတော့မကြိုးစားရဘူးလားအဲ့လိုဝရိယထားပြီးကြိုးစားနေတာထဲကကိုပဲဒီစိတ်ကငြိမ်သလားမငြိမ်ဘူးလားငြိမ်ဘူးစရောက်စအာထုစယောဂီပုဂ္ဂိုလ်ဆိုရင်တဏှာဤအာထုတခါတရံမှာ10မိနစ်လောက်တောင်ကောင်းကောင်းမရကြဘူးစိတ်တည်း စိတ်တွေကကြံ့ကျင်နေတာဘယ်ရောက်လို့ရောက်မှန်းကိုမသိဘူးဘယ်ရောက်သွားမှန်းကိုမသိတော့အောင်စိတ်တွေကကြံ့ကျင်ပြီးတော့မြုံပါတစ်ခါတည်းမှာနောက်ကပုဂ္ဂိုလ်ကအချောင်းလေးဆိုးလိုက်ကမှပဲတတိဝင်လာတာရှိတယ်တစ်ခါတည်းမှာအတန်လေးတစ်ခုခုကြားလိုက်မှနာယီထိုးတန်လေးဖြစ်ဖြစ်ကြားလိုက်မှတတိလေးဝင်လာတာရှိတယ်အဲ့ကြမှာဩငါတရားရှုမှတ်နေတာပါလားတတိဝင်လာလို့ရှုမှတ်မယ်ဆိုတော့ဩနာယီပြည့်သွားပြီရှားရောက်ပြီတရားဖြုတ်ပြီ

တဲကုန်သေးသေးလေးလားအကြီးကြီးဖြစ်လာမယ်ဒါကြောင့်အပရိဏသမယိနာမဟာဝါလူကရတိအဟောတိယတိယဟန်ကလည်းပဲတသောင်းတသောင်းတော်ရေတိယဟန်နေစိတ်ထွက်တိုင်းဆွထွက်တိုင်းနေအပြင်သဲလက်တကုတ်လက်တကုတ်ယူပြီးတော့ပုံလိုက်တာကြီးစွာသောသဲဘုံကြီးဖြစ်ပြီးတော့နေတယ်အဲ့ဒီသဲဘုံကြီးကိုဘသူနေတယ်လဲဆိုတော့တန်အာတန်အဟိသတ္တောနာမနာဂရာဇာ ပဋိကဟိတိအဲ့ဒီတဲပုံကြီးကိုအဟိတတအမြည်ရတဲ့ငကားကြီးလာပြီးနေတယ်ငကားကြီးကတဲပုံကြီးနဲ့လာနေတယ်တဲတယ်အဲ့ဒီမှာတဲပုံကြီးကိုတခါနဲ့သိမ့်ပိုင်ပြီးတော့အဟိတတငကားကြီးကလာပြီးတော့နေတယ်ဒီတော့ယတိယံနေကြိုးစားပြီးတော့ဒီသမထဘာဝနာတွေပွားများအားထုတ်လို့သမထဘာဝနာတွေပေါင်းမြောက်တဲ့ယတိယံနေလည်းအများကြီးပေါ့ မပေါ့မြောက်သေးလို့ကြင်ကြံအားထုတ်ပြီးတော့နေတဲ့ယတိယဟန်နေလေအများကြီးအဲလိုတင်းတင်းကြပ်ကြပ်နေအားဖြင့်မိမိစိတ်တွေကိုအာဟုသောစိတ်တွေမဝင်အောင်အာဟုတရာဝိတ္တတွေမဝင်အောင်အထူးကြမ်းမှပြီးတော့ညွန်ကြားပြီးတော့အာထုတ်စေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာရှိတဲ့အင်္ဂါတိုင်းမကရာတိုင်းကုရုတိုင်းဆိုတဲ့တိုင်းကြီး၃တိုင်းအဲ့ဒီတိုင်းကြီး၃တိုင်းရဲ့အလယ်မှာအခုအဂိရတယတိကြီးတို့ဒဇင်းသုံးနေထိုင်ပြီးတော့နေကြတာဖြစ်တော့ ဒီတိုင်းတိုင်းသုံးတိုင်းမှာရှိတဲ့အလုံးသောလူအပေါင်းကနေပြီးတော့တလတစ်ကြိမ်နဲ့မာတိမာတိလာတိုင်းလာတိုင်းဒေသတို့ယတိအပေါင်းတို့အမှန်တန်ကြီးစွာသောတက္ကရံပူဇော်တက္ကရကိုအပိရဟိတဝါရှိရှုဆောင်၍ဒါနံအလူကိုတင်းတိပေးလူကြလေကုန်၏အဲလိုသမထဘာဝနာတွေကိုတခါနဲ့တင်းတင်းရင်ရင်ကြိုးစားပြီးတော့အထုံနေကြတယ် တထောင်ကျော်သောယတိယဟန်တွေကိုအဲဒီတိုင်းသုံးတိုင်းမှာရှိကြတယ်။အင်္ဂါတိုင်းမှာရှိကြတဲ့အလုံးသောပုဂ္ဂိုလ်တွေလူအပေါင်းတွေမကရတိုင်းမှာရှိကြတဲ့လူအပေါင်းတွေကုရုတိုင်းမှာရှိကြတဲ့လူအပေါင်းတွေအဲဒီပုဂ္ဂိုလ်များကလစဉ်လစဉ်ပူဇော်သက်္ကာရာကြီးပြုကြတယ်ဒါနကောင်းမှုတွေပြုကြတယ်အဲဒီလိုဒါနကောင်းမှုတွေပြုတိုင်းပြုတိုင်းနေအားဖြင့်ဒီအဂိတတယတိကြီးက ဘဗဒတရဏယတဘဗရတရဏယတဝန္တတရဏယတအာရမတရဏယတဒုက္ခတရဏယတဧဝံသဗ္ဗဒုက္ခတောမှုဧဝံသဗ္ဗဒုက္ခတောမုစိကထာဗဗဒံတောင်ကိုတရဏကိုဝေယဟုတွေယာထစိကကြအကုန်လောအဲ့ဒီမှာဧကိတတယတိကြီးကနေပြီးတော့အာလုံးတိုင်းသုံးတိုင်းမှလာပြီးတော့ပူဇော်သက်္ကာရပြုကြတယ် လူအပေါင်းကိုတောင်းကိုကိုးကွယ်ကြတဲ့ဝန္တတော်ကိုတရဏကိုးကွယ်ရာဟူ၍ယာထသိကကြကုန်လောအာရမံဥယျယံကိုတရဏကိုးကွယ်ရာဟူ၍ယာထသိကကြကုန်လောရုခံသစ်ပင်ကြီးကိုတရဏံကိုးကွယ်ရာဟူ၍ယာထသိကကြကုန်လောဧဝံဤသို့ကိုးကွယ်သိကတိရှိသောတပ္ပဒုက္ခတော်လုံးစုံသောဆင်းရဲမှမုစိကထာလွံ့မြောက်ကြကုန်လတံ အေဂိရတယတိကြီးကမိမိဘောမှာကြည်ညိုမိခိုပြီးတော့ကိုးကွယ်နေကြတဲ့ပုဂ္ဂိုလ်များကိုတောင်းကိုကိုးကွယ်ကြတောကိုကိုးကွယ်ကြအရန်ကိုကိုးကွယ်ကြတစ်ပင်ကိုကိုးကွယ်ကြအဲလိုတော့တောင်းအရန်တစ်ပင်ကိုကိုးကွယ်စည်းကပ်ကြကုန်သောပုဂ္ဂိုလ်၏သဗ္ဗဒုက္ခတောမုသိတတသဗ္ဗဒုက္ခတောလုံးစုံသောဆင်းရဲမှာမုသိတတလွတ်မြောက်ကြကုန်တတ်မင်းတို့တောတောင်ဥယျင်အရန်ဖြစ်တဲ့တစ်ပင်ကြီးတွေကိုကိုယ်ွယ်စည်းကပ်မယ်ဆိုရင် ဆင်းရဲအပေါင်းကမင်းတို့လွတ်မြောက်လိမ့်မယ်ဘေးဒုက္ခအပေါင်းကမင်းတို့လွတ်မြောက်လိမ့်မယ်လူတိုင်းလူတိုင်းဟာဘေးတွေ့မှာကြောက်သလားမကြောက်ဘူးလားဆင်းရဲမှာရောမကြောက်ဘူးလားအဲတော့ဆင်းရဲမှာကြောက်တဲ့အတွက်ကြောင့်မို့အဲဒီမှာဆင်းရဲကလွတ်မြောက်ကြောင်ဖြစ်တဲ့တောင်ကိုလည်းကိုးကွယ်ကြတယ်တော်ကြီးတွေကိုလည်းပဲကိုးကွယ်ကြတယ်ဥယျာဉ်ရန်တွေကိုလည်းကိုးကွယ်ကြတယ်တပင်ကြီးတွေကိုလည်းကိုးကွယ်ကြတယ် ။ဒါကြောင့်ကိုးကွယ်တာလေဆင်းရဲမှကြောက်လို့ဘေးတွေ့မှကြောက်လို့တဲ့အဲ့ဒီလိုဘေးတွေ့မှဆင်းရဲမှကြောက်တဲ့အတွက်ကြောင့်မို့ယတိကြီးရဲ့ဆုံးမတိုင်တော်ဒီတောင်းလေးကိုတခါလေကိုးကွယ်ကြတယ်တပင်ကြီးတွေကိုးကွယ်ကြ။အဲ့ဒီကနေအဆက်တွေကြံနေရသလားတော့မသိဘူး။ခွန်ကြီးတို့တောရက်တွေမှာလေတောင်တွေ့ရင်လည်းပဲထိုင်ပြီးတော့ကတော့တာတွေ့တာတောင်ဆိုတာခြားတောင်ပုံကြီး အဲဒီမှာတောကပုဂ္ဂိုလ်တွေအဲဒီမှာကိုယ်ဝယ်တာတွေ့ကြတယ်အဲဒီမှာရွှေရည်ငွေရည်လောင်းနေတို့အမွေးတိုင်းနေတို့တခါလဲပေးကြတယ်မီးတိုင်းနေပေးကြတယ်အဲ့ဒါဘာလို့တာလဲအဲ့ဒီတောင်းကိုဘာလို့နေတာကိုယ်ဝင်နေတာဘာကိုကြောက်လို့လဲဘေးတွင်မှာကြောက်လို့ကိုယ်ဝင်နေကြဟောတစ်ပင်ကြီးတွေတွေ့ရင်ထိုင်ကြောက်နေတာတွေ့တယ်ဘာဘူးလို့လဲ ဘေးတွင်းမှာကြောက်လို့သူတို့ဘုန်းကြီးတို့ဒီမှာတောရက်တွေမှာဘုန်းကြီးတတိထားမိကြောက်လိုက်ကြတာလေအဲ့ဒီမှာသစ်ပင်ကြီးကြီးများတွေ့ရင်အဲ့ဒီနာဖြတ်တော်မသွားရဘူးကြောက်တာအဲ့ဒါသစ်ပင်ကြီးကြီးတွေ့ရင်ဒီကမြို့ကပုဂ္ဂိုလ်တွေတော့မသိဘူးဘုန်းကြီးတို့တောကပုဂ္ဂိုလ်တွေကြောက်တာဖဏလေးတောင်ချွတ်သွားလိုက်သေးဖဏလေးတောင်ချောက်သွားချွတ်သွားလိုက်သေးတယ်သူတို့ကြောက်တာအဲ့ဒီမှာသူတို့လုံမာတယ်၊ကင်မာဘာလုံမာလဲဆိုမသိဘူးသူတို့ကလုံမာကြောက်တာလေ အဲ့ဘယ်လိုလုံးမှကြောက်တယ်တော့မသိဘူးအဲ့ဖနက်လေးကိုချွတ်သွားလိုက်သေးတယ်အဲ့နာမှာတခါလေဒီတစ်ပင်ကိုကွင်းပြီးတော့တခါလေအဲ့အကြောင်းအကြောင်းအဲ့ဖယားဘုရားရှိတန်ခါရှိကြမှာနောက်ဆုံးခြင်းနောက်ဆုံးခြင်းမဆုံးမှာအဲ့ဒီသစ်ပင်နာတော့ရင်နောက်ဆုံးနောက်ဆုံးပဲမချောက်တာအဲ့လိုသစ်ပင်ကြီးတွေလည်းကိုကိုွယ်ကြတယ်တောင်လေးကိုလည်းကိုကိုွယ်ကြတယ်ခွန်ကြီးတို့ဒါငယ်စဉ်ကတွေ့ခဲ့တာဒါဘာကြောင့်လဲဆိုရင်လူတွေဟာဘေးတွေ့မှာဘာဖြစ်လို့လဲ ကြောက်ကြလို့တဲ့အဲ့ဒီယတိကြီးရဲ့အဆင့်အွယ်တွေယတိကြီးရဲ့သုံးမဩဝါဒတွေကြံနေတာနဲ့တူပါတယ်ဧဝံဤသို့တောတောင်တစ်ပင်ကြီးတွေကိုယ်ွယ်စိကကြကုန်သည်ရှိသောတပ္ပဒုက္ခတော်လုံးစုံသောဆင်းရဲမှမုစိကတလွမြောက်ကြကုန်လက်တံအဲ့ဒီသူအဆုံးမဩဝါဒပေးတဲ့အတိုင်းပဲဒီတိုင်းသုံးတိုင်းမှာရှိကြတဲ့အလုံးသောလူပေါင်းဟာတော်ရီတောင်နေဥယျာဉ်နေအဓိကရတစ်ပင်ကြီးတွေကိုကိုယ်ွယ်စိကကြတယ်

ကိစ္စသွားပြီးတော့တေတံထိုယသိတို့ကဩဝါဒအဆုံးမကိုတေဟိပေးလေလောသင်သွားပြီးတော့အကိဒတအမှုရှိတဲ့ယသိတွေကို သွားပြီးတော့ဆုံးမကြီးတဲ့စိတ်ကံမဟုတ်တာကိုစိတ်ကံအဖြစ်နဲ့ညွှန်ကြားနေတယ်အာကိုရမဟုတ်တာကိုအာကိုရကိုဝေရမဟုတ်တာကိုကိုဝေရအနေအားဖြင့်အဲဒီမှာဆုံးမပေးနေတယ်အဲဒီယသိချင်းမှုရှိတဲ့ယသိအပေါင်းကိုသွားပြီးတော့ဆုံးမတဲ့သွားပြီးတော့ဩဝါဒပေးလို့ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာရှင်မမောက္ကလမထေရမြတ်ကြီးကိုညွှန်ကြားလိုက်တယ်အဲ့ဒီကံမှာရှင်မမောက္ကလမထေရမြတ်ကြီးကြွကြွပြီးတော့အချင်းတွေကိုကြည့်နေခါကာလကြတော့ယသိဟာယသိတွေရဲ့အင်အားဟာနည်းနည်းလေးလားအများကြီးလားတောင်းချီရှိနေတာဆိုတော့နေတာတွေမှမဟုတ်ဘူးအဲ့ဒီတောင်းချီရှိနေတဲ့ယသိတွေကိုသွားပြီးတော့အဆုံးမပေးဖို့ဆိုတာလွယ်ပါမလားဗျာမလွယ်ဘူးအဲ့ဒီမှာမထေစဉ်းစားနဲ့ ဒီပုဂ္ဂိုလ်တွေကိုဩဝါဒပေးဖို့ဆိုတာသိမလွယ်ဘူးသူတို့ရဲ့အင်အားကလည်းများတယ်မိမိကဒီလိုဒီလိုမပြုတ်ကြနဲ့ဒီလိုဒီလိုမနေကြနဲ့ဒီလိုမထိုင်ကြနဲ့ဒီလိုမပြောကြနဲ့ဒီလိုမဟောကြနဲ့အဲ့လိုဩဝါဒပေးရင်တယောက်တခွန်းအနေအချင်းထပြီးတော့ပြောကြဆိုကြမယ်ဆိုပါရင်မိမိပြောဆိုနေတဲ့စကားတွေမပေါမြောက်ပဲနေလိမ့်မယ်အဲ့ဒီမှာယသိတွေကလည်းပဲတညစ်တညွတ်ထဲကြည့် အဲ့ကိတတယတိကြီးရဲ့အဆုံးမဩဝါဒကိုခံကြတယ်အဲ့လိုအဆုံးမဩဝါဒခံကြတော့ဒီလုံးစုံသောယတိတွေကိုမိမိဒီတိုင်းထားပြီးတော့တဆူတည်းနေတဲ့အချိန်လေးမှာငါသွားပြီးတော့ဩဝါဒပေးလို့မဖြစ်ဘူးဒီတော့သူတို့ကိုအစုခွဲလိုက်မှဖြစ်မယ်အုပ်စုသူ့နေရာသူ့ဌာနကိုတနေရာစီကိုနေရာစီကိုနေအောင်ရောက်အောင်သွားမှဖြစ်မယ်လုံးမှဖြစ်မယ်ဆိုပြီးတော့ ရှင်မမောက္ကလမထေရမြတ်ကြီးကမိမိရဲ့အနုဘော်နဲ့တကောနဲ့ပေါ့ထူလဘုဒ္ဓတကံကြီးစွာသောမိုးရီမိုးပေါက်ရှိတဲ့မိုးရွာခြင်းကိုပြုတယ်မိုးရီရွာချမ်းစေလိုက်တယ်ပေါ့အဲဒီမှာမိုးရီရွာချလိုက်တဲ့အခါကျတော့စုပေါင်းပြီးတော့ဒီမှာအဆုံးမဩဝါဒခံနေတဲ့ယသိကြီးဟာတခါနဲ့မိုးရီရွာလာပြီဆိုတော့မနေနိုင်တော့ဘယ်မှာထပြေးကြတယ်မိမိတို့နေတိုင်ရာ ဖြစ်တယ်အဲဒီမှာတိရွတ်မိုးချောင်းလေးတွေပေါ့ ပဏ္ဏတာလာတိရွယ်မိုးကြောင်းလေးတွေကိုဘဝိသိန်းသူတပားစီတပားစီဝင်ဝင်ပြည့်ကြတာတပားတပားနဲ့ရင်တိရွယ်မိုးကြောင်းလေးတစ်ကြောင်းတစ်ကြောင်းတစ်ကြောင်းစီတစ်ကြောင်းစီဒီလိုနေကြတာပေါ့အဲ့လိုနေကြတော့မိုးရွာပြီဆိုတဲ့အခါကလည်းကြတော့အားလုံးစုဝေးပြီးတော့နေတဲ့နေရာကနေမိမိတို့ရဲ့ဒီမှာသိရမှုကြောင်းလေးတွေစီပြေးပြီးတော့ဝင်သွားကြတယ်အဲ့လိုဝင်သွားတဲ့အချိန်ကြတော့မှဘုန်းကြီးတို့ရှင်မမောက္ကလမထေရကြီးက အဂိတတယတိကြီးနေတဲ့တည့်ရမိုးအကြောင်းကိုသွားပြီးတော့တကားခောက်တာအဲ့ဒီမှာတကားခောက်ပြီးတော့ငါဟာတဲ့အာကံတို့ဖြစ်ပါလေတဲ့ငါကိုနေစရာလေးတဏှာလောက်ကြောင်းလေးတစ်ကြောင်းလောက်ဓမ္မမဟုတ်တဏှာတညတာလောက်ငါကိုခွင့်ပြုပါတက်ခိုခွင့်နေထိုင်ခွင့်ပြုပါအဲ့တော့တင်ညွန်ကြားတဲ့နေရာမှာပဲကျွန်ုပ်နေပါမယ်ဆိုတော့ဟိုကအဂိတတယတိကြီးကတင်ပကလည်းတင်ပသူလည်း ကျွန်ုပ်တို့နေရာမှာကြောင်းအပိုးဆိုတာမရှိဘူးတဲ့အားလုံးဟာတပါးစီတပါးစီနေထိုင်ကြတယ်နေရာလည်းပဲတဲ့အတွက်ဒီမှာတိခေါ်ဘူးနေဖို့ရနေရာမရှိဘူးတဲ့အဲ့လိုနေရာမရှိတဲ့အတွက်ကြောင့်မို့ဒီမှာတက်ခုကိုခွင့်မပြုနိုင်ဘူးရှင်မမောကလမထေရကြီးကလည်းပဲဟုတ်တယ်ကြောင်းမရှိဘူးဆိုတာသိတဲ့အတွက်ဘလို့မှဒီနေရာခိုးလို့မရဒီတော့ရှင်မမောကလမထေရကြီးကအဲ့ဒီဝါလုကရာတိ ဒီအနီးနားမှာရှိတဲ့တဲပုံကြီးအဲ့ဒီတဲပုံကြီးမှာဘသူနေတယ်လဲမေးတယ်။အော်တဲပုံကြီးမှာတော့ဖြင့်အဟိသတ္တဆိုတဲ့ငကားကြီးနေတယ်။ဒီလိုဆိုရင်ကျွန်ုပ်ကိုအဲ့ဒီတဲပုံကြီးကိုနေခွင့်ပြုပါ။အဲ့လိုခွင့်တောင်းတဲ့အခါကျတော့အဂိတတရတိကြီးကအော်ဟိုကအဟိသတ္တငကားကြီးဟာအင်မတန်ဒေါသကြီးတယ်။အဲ့တော့ဒီယဟန်တော် ဘာပဲဖြစ်ဖြစ်အဲ့ဒီမှာသူတဲပုံကြီးပဲနေကျင်နေဆိုရင်လည်းပဲငကားကြီးနဲ့တွေ့အဲ့ဒီမှာငကားဒေါသကြီးပြီးတော့အခိုးကြီးငွေလွတ်ပြီးတော့တတ်လိုက်လို့ရှိရင်ဒီနေ့တညတောင်နေရမှာမဟုတ်ဘူးကဲဒါပဲဖြစ်ဖြစ်အဲ့ဒီတဲပုံစီတဲပုံကြီးမှာတော့ဖြင့်တင်နေလိုကနေနိုင်နေခွင့်ပြုလိုက်အဲခွင့်ပြုလိုက်တဲ့အခါကလည်းကြတော့ဘုန်းကြီးတို့အလောင်းရှင်မမောက္ကလမထေရကြီးဟာတဲပုံကြီးမှာသွားပြီးတရင်သုံးတာပဲ။ သင်သုံးတဲ့အခါကလည်းကြတော့ဟိုကအဟိသတတကားကြီးကလည်းပဲဒေါသတကြီးနဲ့ငါနေတဲ့နေရာမသိဘူးလားဒီဟန်အဲ့ဒီမှာငါရှိနေတာသိရဲ့လေငါစီလာရမလားဆိုပြီးငါနေရာကိုလာပြီးတော့နေရမလားဆိုပြီးတော့ဒုမာရိတ်တဝါတခါအခိုးတွေလွတ်တာတခါဒီယဟန်ကိုအခိုးလွတ်ပြီးတတ်မယ်ဆိုပြီးအခိုးတွေလွတ်တာဟိုကလည်းပဲရှင်မမောက္ကလမထေရကြီးကနန္ဒောပဏ္ဏန္ဒနဂါကြီးကိုအောင်မြင်သလားမအောင်မြင်ဘူးလား နန္ဒောပနတ္တမကကြီးကိုတခါလဲနှိမ်နှင်းခဲ့တာအောင်မြင်ခဲ့တယ်လေဒါကြောင့်ဒီအဟိသတ္တမကလောက်တော့ပြောပေါ့ဘယ်မှာကြောက်မလဲအဲ့ဒီမှာရှင်မမောက္ကလမထေရကြီးကလည်းပဲတခါလဲသူ့တဲ့ကြီးမားတဲ့မကကြီးအတွေ့ဖန်ဆင်းပြီးတော့သူ့ရဲ့အင်အားကြီးမားတဲ့အခိုးတွေလွတ်ပလိုက်တယ်။အဲမှာအဟိသတ္တငကားတဲ့ကြီးမားတဲ့အခိုးတွေကိုလွတ်ပလိုက်တော့အဟိသတ္တငကားဘလို့မှမတတ်နိုင်တော့။အဲဒီမှာသူရှုံးပေးသွား အဲလိုအရှုံးပေးသွားလိုက်တဲ့အခါကျတော့မှလကားကိုဟိဇဒလကားကိုအောင်မြင်သွားတော့သဲပုံပေါ်မှာအေးအေးချမ်းချမ်းတရင်တော့မယ်။ယမမောကလမထေရမြတ်အဲသဲပုံပေါ်မှာတခါတည်းအေးအေးချမ်းချမ်းတရင်တုံပြီးတော့နေတဲ့ကဟိဇဒလကားကြီးကအဲ့ဒီသဲပုံကြီးကိုပန်ပြီးတော့အခွေကြီးလုပ်အဲ့ဒီအခွေကြီးလုပ်ပြီးတော့မိမိပရင်နဲ့တခါလေရှင်မမောက္ကလမထေရမြတ်ကိုအပေါ်ကကြောင်းခဲ့သူအမုန်းမိုးထားတယ်လို့အုံမုန်းပြီးတော့နေလိုက်တာ။ နာနဲ့အာယုချင်းလို့လင်းတဲ့အခါကာလကြတော့အဂိတတယသိကြီးကအာလို့ယသိတွေကိုခေါ်တယ်အာလုံးတင်တို့သွားကြတဲ့အခါမိုးရွာလို့တင်တို့အာလုံးဓမ္မစီတပါးစီမိမိတို့သင်္ကန်းကြောင့်ပြန်သွားတဲ့အချိန်မှာအာဂန္တုယဟန်တပါးလာတယ်ငါကိုနေရာတောင်းတယ်နေရာတောင်းတဲ့အတွက်ကြောင့်မို့ငါသဲပုံကြီးကိုနေရာပေးလိုက်တယ်အဲအခုချိန်ဆိုရင်တော့သဲပုံကြီးပေါ်နေတဲ့အာဂန္တုကိုတော့ပြာဖြစ်နေလောက်ပြီငါတို့သွားပြီးတော့ကြည့်အောင် အဲဒီမှာပြာဖြစ်နေလောက်ပြီဆိုပြီးသွားပြီးကြည့်အောင်ဆိုပြီးတော့အဲဒီမှာအကိရတ္တယတိကြီးနဲ့တကွာသူ့ရဲ့တပည့်တပည့်ပရိသတ်အချံရံဘယ်လောက်ရှိလဲတသောင်းဟာတခါလေချံရံပြီးတော့တွားကြည့်လိုက်တာဟိုမှာငကားကြီးရဲ့အခွေပေါ်မှာရှင်မမောကလမထေရကထိုင်လို့ငကားကြီးကတခါလေအမိုးကြီးမိုးပြီးပပြင်းကြီးနဲ့တခါလေကြောင်းကြီးဆောက်ပေးထားတယ်လို့အပေါ်ကနေအမိုးကြီးမိုးပြီးတော့နေတာဟာကြည်သမ်းမအောင် ဒီယဟန်တော်ဖြင့်ငါပြာဖြစ်ပြီးထင်းနေတာအခုတော်ဖြင့်ကြည်သံငကားကြီးရဲ့အကွေပေါ်မှာတောင်းသူနေနိုင်နေဆိုတော့အင်မတန်တကိုးကြီးတဲ့ပုဂ္ဂိုလ်ပါလားအဲဒီမှာအားလုံးကအံ့ဩနေကြတယ်အဲလိုအံ့ဩပြီးတော့နေတဲ့အချိန်မှာဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲကြွလာပြီကောင်းငင်ကနေပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကြွလာတယ်အဲဒီတဲဘုံကြီးရှိရပါဆင်းလာတယ်မြတ်စွာဘုရား အဲဒီမှာဧကိရတယဟန်ယသိနဲ့တကွာအလုံးအချွေရန်တထောင်ကကြည်မြဟာကြည်သမ်းမအောင်နောက်တယဟန်တပန်းလည်းဆင်းလာပြန်ပြီစိုးစိုးကယဟန်ကလည်းပဲဒီမှာအဟိတတနဂါးကြီးရဲ့အခွေပေါ်မှာထိုင်နေတယ်ဟိုကကောင်းကင်ကနေပြီးတော့နောက်ထပ်ယဟန်တပါးနဲ့ဆင်းလာပြီဘယ်ယဟန်ကပို့ပြီးတော့တကိုးကြည့်တယ်လေငါတို့ကြည့်ကြရအောင်ဆိုပြီးတော့ယသိကြီးကြည့်နေကြတယ် အဲ့ဒီအချိန်မှာမြတ်စွာဘုရားဆင့်ကြွလာတာကိုရှင်မမောက္ကလမထေရကိုတော်မြတ်ကြီးသိတဲ့အခါကလည်းကြတော့အဲ့ဒီမှာအခွေပေါ်ကနေဆင်းဆင်းပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုနေရာပေးပါလေအဲ့ဒီအခွေပေါ်မှာအဲ့ဒီငကားရဲ့အခွေပေါ်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးတရင်သုံးတဲ့အခါရှင်မမောက္ကလမထေရကြီးကရိုးရိုးသေးသေးရှိခိုးဥချအဲ့ဒီကြတော့မှဟာကြည်သမ်းပါအောင် အခုနောက်ရောက်လာတဲ့ပုဂ္ဂိုလ်ကပိုပြီးတကိုးကြီးလို့နဲ့တူတယ်အရင်ယဟန်ကအောက်ကိုဆင့်ပြီးနေရာပေးပြီးတော့ကတော့တယ်အဲဒီခါကလာကြတော့တဖြည်းဖြည်းတဖြည်းဖြည်းတိကျင်ဇောနဲ့ရသိတွေကတဖြည်းဖြည်းတူတူတူတူသွားတဲ့ခါကြတော့အဲဒီမှာသဲပုံကြီးရဲ့အနိနာရောက်ပြီးသွားတာအဲ့ဒီအချိန်ကြတော့မှဘုရားရှင်ကိုရောင်မြတ်ကြီးကဧကိရထဒွန်တဝသာဝကနိသဥပထကနိသဘောဝါဒံတရမနောကိန္တိဝတ္တဝါဒေတိ ဧကိတတဧကိတတတွန်တင်သည်တဝသင်ဤတဝကနိစ္စတပဲ့ပရိသတ်တို့အား၎င်းဥပဒကနိစ္စအလုအကျွေးဖြစ်တဲ့တက္ကဒကမအပေါင်းတို့အား၎င်းဝဝရံအဆုံးအမကိုတရမနောပေးသည်ရှိသောဂိန္တိဘေတို့လျင်ဝတ္တဝါပြောဆို၍ဒေတိပေးသနီဧကိတတသင်ဟာသင်ရဲ့တပဲ့ပရိသတ်ကိုတော်၎င်း သင်ဓမ္မလမ်းရောက်ကြတဲ့တပြိတကာဓမ္မအပေါင်းကိုတော်လကအဆုံးအမဩဝါဒပေးလို့ရှိရင်ဘယ်လိုအဆုံးအမဩဝါဒတွေကိုပေးတယ်လဲလို့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအမေးရှိတဲ့အခါကလာကြတော့အဲဒီမှာဧကိတတယတိကြီးကဣဒံပပရံတရဏကိစ္ဆေတဝနာအာရမဒုက္ခံတရဏကိစ္ဆေတဣဒံနိတရဏကေတောတပ္ပဒုက္ခပမုစ္စတိဣဒံပပရံဤတောင်ကိုတရဏကိုကိုွယ်ရာဟူ၏ကိစ္စတ စည်းကကြအကုန်လောကိုယ်ွယ်ကြအကုန်လောဝနတောကိုအာရမဥယင်ယံကိုဒုက္ခံသစ်ပင်ကြီးကိုတရဏံကိုယ်ွယ်ရဝေကိစ္စတာစည်းကကြအကုန်လောဧတံဤဤသစ်ပင်တောတောင်စာတိတို့ကိုတရဏံကိုယ်ွယ်ရဟူ၍ကေတောစည်းကခြင်းတို့ရောက်သောသူသည်တပ္ပဒုက္ခလုံးစုံသောဆင်းရဲပေါင်းမှဗမုစတိလွံ့မြောက်ကြကုန်လတံအဲလိုသစ်ပင်တောတောင်ဥယင်အယံစတဲ့ နေရာဌာနတိတိကိုရှ िख ိုးကြကိုးကွယ်ကြစီကံကြတဲ့အဲလိုတောတောင်ဥယျင်စရတဲ့တစ်ပင်ကြီးတွေကိုကိုးကွယ်မချမယ်စီကံကြမယ်ဆိုပါရင်အဲ့ဒီစီကံတဲ့ပုဂ္ဂိုလ်ဟာလုံးစုံသောဆင်းရဲဘေးမှလွတ်မြောက်ကြလိမ့်မယ်လို့တပည့်တော်ဒီတိုင်းပဲဩဝါဒပေးပါတယ်ဟောအဂိရတကလည်းပဲသူဩဝါဒပေးတာကိုဒီလိုပေးတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုလျှောက်တာ အဲလိုလျှောက်တဲ့အခါကာလကြတော့မှဘုရားရှင်ကိုရောင်မြတ်ကြီးကဧကိတတဧကိတတဧတာနိတရဏံကတောဧတာနိတိတတ္တင်တောတောဟူရင်အယံသတိတို့ကိုတရဏကိုကိုရာဟူ၍ကတောစီကတောသူတိတပ္ပဒုက္ခဆင်းရဲပေါင်းမှနပမုစ္စတိမလွန်မြောက်နိုင်ဧကိတတဒီသစ်ပင်နေတော်ဤတောင်းလေးဥယျင်အရန်လေးကိုယ်ွယ်စီကယုံနဲ့ဘယ်တော့မှဆင်းရဲကမလွတ်နိုင်ဘူးတဲ့ဆင်းရဲကမလွတ်နိုင် ဒီတော့ဘာတွေကိုကိုယ်ဝေစည်းကမ်းရမှလဲဆိုဗုဒ္ဓဓမ္မတရဏဂတဝါတကလဝတ္တဒုက္ခပမုစတိတိဝတ္တဝါဣမဂါထာဂါထာအဘာတိဗုဒ္ဓမြတ်စွာဘုရားကိုတရဏကိုကိုယ်ရဟူ၍ဓမ္မတရားတော်မြတ်ကိုတရဏကိုကိုယ်ရဟူ၍တန်ခါမြတ်စွာဘုရားရှင်ဤတိတသံဃာတော်မြတ်ကိုတရဏကိုကိုယ်ရဟူ၍ ကန္တဝါစိကသောသူသည်တကလဝတ္တဒုက္ခလုံးစုံသောဝဆင်းရဲအပေါင်းမှပမုစတိလွံ့မြောက်ပုဂ္ဂိုလ်တို့သည်ဒါလျင်ဆင်းရဲအပေါင်းမှလွံ့မြောက်နိုင်လေဒီတပင်တောတောင်းလေဥယျင်အရာတွေကိုယ်ွယ်စိကယုံလေဆင်းရဲကမလွတ်နိုင်ဘေးဒုက္ခတွေကမလွန်မြောက်နိုင်ဘူးဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ွယ်စိကကြကုန်သောပုဂ္ဂိုလ်တို့သည်ဒါလျင် အဲ့ဒီဆင်းရဲကလွန်မြောက်နိုင်လေဆိုတော့ကိုဘုရားရှင်ကိုတော်မြတ်ကြီးဟာဒီဘဝဝေတရဏယံတိတဗ္ဗတာနိဝနာနိသဒီကာတဒေသနာကိုမြတ်စွာဘုရားဟောတာဘဝဝေတရဏယံတိတဗ္ဗပပတာနိဝနာနိသအာရမရုခစိတေယနိမနုဿဗယတစ္စိတာဘဟုံများစွာကုန်သောဘဟုံများစွာကုန်သောများစွာကုန်သောဘဟုံဝေတရဏ ဘဝဝေဒရဏယတိတပပဒာနိဝနာနိသမနုဿလူအပေါင်းတို့သည်ပယတစ္စိတာဘေးဖြင့်ထိတ်လန့်ကုန်သည်ဖြစ်၍ဘဟုံများစွာကုန်သောပပဒာနိတောင်တို့ကို ဝနာနိစာတောတို့ကိုပပဒာနိတောင်တို့ကိုဝေစင်းစေတရဏကိုကိုရာဟူ၍ယန္တိစီကကြလေကုန်၏ဝနာနိစာတောတို့ကိုတရဏကိုကိုရာဟူ၍ယန္တိစီကကြကုန်၏ အာရမံရုက္ခစေတယနိဥယင်အယံအယံဥယင်အဓိကရသစ်ပင်မှုဆိုအပ်သောစေတီတို့ကိုတရဏကိုကိုွယ်ရာဟူ၍ယန္တိစိကကြလေကုန်၏အားကြောင့်လူတွေဟာဒီရသေးကြီးရဲ့ညွန်ပြတဲ့အတိုင်းစိကနေတာလဲဆိုရင်တဲ့ဘယတစ္စိတာဘေးတွေ့မှာကို ကြောက်ရွံ့ကြလို့ဘာကိုကြောက်ရွံ့ကြတာလဲ အေးဘေးတွေတွေ့မှဒုက္ခတွေဘေးဒုက္ခတွေတွေ့မှဆင်းရဲတွေတွေ့မှအဲ့ဒါကိုကြောက်ရွံ့ရတဲ့အတွက်ကြောင့်တဲ့အာလုံးသောပုဂ္ဂိုလ်တွေဟာတခါလေတောကြီးတွေ့လိုက်ပြီဆိုရင်လည်းပဲကြောက်ရွံ့ပြီးတော့တောကြီးကိုကိုယ်ဝေရဘူးစီကတ်ကြ တောင်ကြီးတွေတွေ့ပြန်တော့လည်းပဲအဲ့ဒီတောင်ကြီးတွေကိုကိုယ်ဝေစီကတ်ကြတကယ်အရန်ဥယျင်ကြီးတွေတွေ့ပြန်တော့လည်းပဲဥယျင်အရန်ကြီးတွေကိုကိုယ်ဝေစီကတ်ကြအဓိကရ ကြီးမားတဲ့သစ်ပင်ကြီးတွေတွေ့ပြန်တော့လည်းပဲဒီသစ်ပင်ကြီးတွေကိုကိုးကွယ်ကြစိတ်ကပ်ကြတယ်။ဘာကြောင့်စိတ်ကပ်နေတာလဲဆိုရင်ဘေးတွေ့မှာကြောက်လို့ဘာကိုကြောက်လို့လဲ။တကယ်တော့ဖြင့်ဒီဟိတောတွေတောင်တွေဥယျာဉ်အရာသစ်ပင်ကြီးတွေဆိုတာကိုးကွယ်ရဟုတ်သလားမဟုတ်ဘူးလား။မဟုတ်ဘူးတဲ့မြတ်စွာဘုရား။နေတံကောတရဏခေမံနေတံဧတံတရဏမௌဓမံတဲ့။ ဧတံဤသစ်ပင်တောတောင်ကိုကိုွယ်ခြင်းသည်ဧတံကောတရဏဤသစ်ပင်တောတောင်ကိုကိုွယ်ခြင်းသည်ခေမံဘေကင်ယာဘေကင်ယာကိုွယ်ရာသီနမဟုတ်ကုန်နဲ့ဧတံတရဏဤသစ်ပင်တောတောင်စသည်တို့ကိုကိုွယ်ခြင်းသည်ဥတ္တမမြတ်သောကိုွယ်ရာသီနမဟုတ်ကုန်ဒီသစ်ပင်တောတောင်ကြီးတွေကိုွယ်နေခြင်းဟာဘေကင်ယာဘေကင်းရကိုကိုးကွယ်နေတာမဟုတ်ဘူးတဲ့ဒီသစ်ပင်တောတောင်ကြီးတွေကိုးကွယ်နေုံနဲ့လည်းပဲ မြတ်သောကိုးကွယ်ရာမဟုတ်ဘူးတဲ့ဒီတော့ဘာကိုကိုးကွယ်ရမှာလဲဆိုတော့ဧတံတရဏအာကမ္မတပ္ပဒုက္ခပမုစတိတဲ့ဒီလိုတောတွေတောင်တွေကိုးကွယ်ယုံနေလည်းပဲဆင်းရဲကမလွတ်မြောက်နိုင်ဘူးတဲ့ဘာကိုကိုးကွယ်မှဆင်းရဲကလွန်မြောက်မှလဲဆိုတော့ယောဇဗုဒ္ဓင်းစာဓမင်းစာတန်ငင်းစာတရဏဂတောတဲ့ယောဇကျင့်ပုဂ္ဂိုလ်တိကဗုဒ္ဓင်းစာမြတ်စွာဘုရားကိုတော်၎င်းဓမ္မင်းစာမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်ကို၎င်း တံခေသမြတ်စွာဘုရားရှင်ဤတပိသတံဃာတော်ရှင်မြတ်ကို၎င်းတရဏကိုကိုယ်ရာဟူ၍ကတော်စီကံချင်းတို့ရောက်၏အဲလိုဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ွယ်စီကတ်တယ်အဲလိုကိုယ်ွယ်စီကတ်တဲ့ပုဂ္ဂိုလ်ကြီးဟာသတ္တာရိရိယသစ္စာနိသတ္တာရိ၄ပါးကုန်သောအရိယသစ္စာနိဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အရိယသစ္စာတို့ကိုတမ္မာပညာယကောင်းသောပညာဖြင့်ပတ္တတိရှုမြင်နိုင်ပါ၏ ဒီတော့ဘုရားတရားတန်ခါယရဏသုံးပါးကို ကိုယ်ွယ်စည်းကပ်ကြလို့ရှိရင်တဲ့အဲ့ဒီကိုယ်ွယ်စည်းကပ်ကြတဲ့ပုဂ္ဂိုလ်တွေဟာဒုက္ခသမုဒိယနိရောဓမိဂံဆိုတဲ့ဒီအမှန်တရား၄ပါးကိုတကယ်ကိုတခါလေဝိပဿနာဉာဏ်ပညာမဲ့ပညာတို့ဖြင့်ထွတ်ထွင်းပြီးတော့သိမြင်နိုင်တယ်အခုဘုန်းကြီးတို့ယောဂီများဟာမြတ်စွာဘုရားဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးကြီးညိုတယ် မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုလည်းပဲမိမိတို့ရိုးရိုးသေးသေးနာကြကျင့်ပွားအားထုတ်တယ်အဲလိုရိုးရိုးသေးသေးကျင့်ပွားအားထုတ်လို့ဝိပဿနာယုံနာဖြစ်ပြမှစပြီးတော့ဝိပဿနာဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြည့်စုံမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ပြည့်စုံသွားပြီဆိုရင်အရိယာမေဉာဏ်နဲ့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုကိုယ်တိုင်ဉာဏ်နဲ့သိမြင်နိုင်သလားမသိမြင်နိုင်ဘူးလား သိမြင်နိုင်တယ်အဲ့လိုသိမြင်ပြီဆိုရင်တစ်ချိန်တစ်ခါတော့သိမြင်လိုက်ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အပယ်လေးပါးကမလွတ်ပေဘူးလားလွတ်သွားပြီအဲ့ဒီကနေဆက်လက်ပြီးတော့ကျင့်ပွားအားထုတ်လို့အဲ့ဒီမှာအရဟတမေညာပူညာဆက်ရောက်လို့ယဟန္တာဖြစ်သွားပြီဆိုရင်ဆင်းရဲအာလုံးကမလွတ်မြောက်နိုင်ဘူးလားဆင်းရဲအာလုံးကကိုလွတ်မြောက်နိုင်တာဒါကြောင့်မို့ ဒီဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်စည်းကပ်ကြကုန်သောပုဂ္ဂိုလ်များပြည်သာလျင်တကလဝတ္တဒုက္ခအလုံးစုံသောဝဆင်းရဲအပေါင်းကနေပမုစတိလွတ်မြောက်နိုင်တာယဟနာဖြစ်သွားပြီဆိုရင်ကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဒီဝဆင်းရဲတွေမလွတ်မြောက်ပြီဘူးလားအလုံးဝဆင်းရဲတွေကလွတ်မြောက်သွားတာဒီတော့ဝဆင်းရဲတွေကတကယ်လွတ်မြောက်ခြင်းလို့ရှိရင်မိမိတို့ရဲ့ကိုယ်ွယ်အားထားရဘုရား တရားတန်ခါဒီယရဏသုံးပါးယရဏသုံးပါးကိုကိုယ်ွယ်စိတ်ကကြကုန်သောပုဂ္ဂိုလ်တွေဒီယရဏသုံးပါးကိုယ်ွယ်စိတ်ကတဲ့အတိုင်းမိမိတို့ကကျင့်ပွားအားထုတ်သွားလို့ရှိရင်အဲ့ဒီဝဆင်းရဲတွေကလွတ်မြောက်တဲ့တကယ်နိဗ္ဗာန်ချမ်းသာထိအောင်ကိုယ်တိုင်မျက်မှောက်မပြုတ်နိုင်ပြီဘူးလားပြုတ်နိုင်တယ်ကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီဒေသနာတော်ကိုဘုရားရှင်ကိုရောမြတ်ကြီးကဟောကြားတယ်အဲ့လိုဟောကြားလိုက်တဲ့အခါကျတော့မှယသိတွေဟာလေသဘောပေါက် အဲလိုသဘောပေါက်သွားတဲ့အခါကျတော့မြတ်စွာဘုရားတရားတော်ကိုရိုးရိုးသေးသေးစွတ်စွတ်ဆိုင်ဆိုင်နားတယ်။ယုံလဲယုံကြည်သွားပြီ။တကိုးကြီးမှန်းလဲယုံကြည်သွားပြီ။ဘာကြောင့်လဲဆိုတော့စောစောကဒီမှာလကားကြီးကိုတောင်နိုင်နှိမ်နှင်းနေတဲ့ပုဂ္ဂိုလ်ကအင်မတန်တကိုးကြီးတဲ့ပုဂ္ဂိုလ်ပဲ။နှိမ်နှင်းနိုင်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တဲ့တောင်မှဒီပုဂ္ဂိုလ်ကတကိုးကြီးတယ်ဆိုတာကိုသူတို့မျက်စိနဲ့ကိုယ်တွေပဲမြင်ရတယ်။မြင်ရတဲ့အခါကျတော့မြတ်စွာဘုရားပုံမှန်လည်းပဲယုံကြည်ပြီးတော့အာကိုစိတ်တွေဖြစ်သွားပြီ။ မြတ်စွာဘုရားဟောတဲ့တရားတွေကိုလည်းပဲအားလုံးကလိုက်နာအဲလိုလိုက်နာရဲ့ခက္ကလကြတော့မြတ်စွာဘုရားဟောကြားတဲ့တရားဒေသနာတော်ကိုနားကနားခန္ဓာဉာဏ်သွင်းပြီးတော့တခါနဲ့နှလုံးသွင်းရှုမှပွားများအားထုတ်တဲ့အခါကျတော့အားလုံးယသိဧကိတတယသိကြီးနဲ့တကွအားလုံးသောယသိအပေါင်းဟာတဟပဋိတံပိတာဤတဲ့ပဋိတံပိတာ၄ပါးနဲ့တကွအရဟတအရဟတဘုသူပါဘူးနေရောက်တယ်အားလုံးဟာယဟန္တာဖြစ်ကြတယ်ဘာဖြစ်သွားကြတာလဲ ဟင်းယဟနာဖြစ်သွားကြတယ်အဲ့ဒီယဟနာဖြစ်တဲ့အခါကျတော့မှတထာရဝန္တိတဝပပိစီယာစိတုတဲ့ပပိစ္ဆာယာစိတုတထာရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဝန္တိတဝရှိခိုး၍ပပိစ္ဆံယဟန်ဖြစ်ကိုယာစိတုတောင်းပန်ညအလေကုန်၏အဲ့ဒီကြတော့မှတပည့်တော်တို့ကိုယဟန်ပြုပေးတော်မူပါဗျာဆိုပြီးတော့အဲ့ဒီမှာယဟန်ဖြစ်တောင်းပန်ညအားလုံးမြတ်စွာဘုရားယဟန်ပြုပေးရဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကိုးကွယ်ကြတယ် ကိုယ်ွယ်ရာဘာသာဝါဒတွေဆိုတာတကယ်စဉ်းစားကြည့်ရင်ဆင်းရဲကိုကြောက်လို့ကိုယ်ွယ်ကြတာဘာကိုကြောက်ကြတာအခုဘုန်းကြီးတို့ယောဂီများရောဆင်းရဲမှာကြောက်သလားမကြောက်ဘူးလားကြောက်လိုက်ကြတာမှတခါတည်းပါဇက်ကတွတ်တွတ်နဲ့နေတာပဲတောင်းတာဘုရားကတော့ပြီးပြီဆိုရင်တောင်းပြီတချို့ပုဂ္ဂိုလ်များကတရားအထုတ်တာပဲကြည့်လေတရားအထုတ်တဲ့အခါမှာတရားပဲတခါတည်းပေါ်တဲ့အာယုံကိုကြိုးစားပြီးရှုရမှာပွားရမှာဒီလိုအထုတ်ရမှာညွှန်ပြတာလည်းမဟုတ်ဘူး ရားကတော့တိုင်းကတော့တိုင်းလွယ်ကူသောအကျင့်လျင်မြန်သောအသိဉာဏ်ဖြင့်တရားထုတရားမြတ်တည်ရပါရစေအကျင့်တောင်မှခက်ခက်ခဲခဲမကျင့်ရဘူးသူကလွယ်လွယ်ကူကူတဲ့လွယ်ကူတဲ့အကျင့်တရားကိုလည်းလှင်းလှင်းမြန်မြန်နဲ့လှင်းမြန်နဲ့အသိဉာဏ်ဖြင့်မြန်မြန်ကြီးရပါရစေတည်ပြီးအလွယ်ကြိုက်တာပဲအဲတော့တောင်းလိုက်ကြအခုဘာကြောင့်လဲဆိုတော့အဲ့လိုမြန်မြန်ကြီးတရားရကြတယ်ဆိုတာ ဆင်းရဲမှာကိုကြောက်လို့လားမကြောက်လို့လားကြောက်လို့ကဲဆိုကြည့်လိုက်အောင်ကိုယ်စိတ်ဆင်းရဲကြောက်လို့ပဲသူလေအာကိုရှာလေသည်ကိုယ်စိတ်ဆင်းရဲကြောက်လို့ပဲငါလေအာကိုရှာလေသည် ဆိုကြည့်လိုက်ပါအေးအားလုံးဟာဘုန်းကြီးတို့ဒီမှာဘာသာအယူဝါဒတွေကိုဟိုယူဝါဒကကောင်းတယ်ဟိုယူဝါဒကအမလေးသူ့အယူကိုယူလို့ရှိရင်ကောင်းငင်ဘုံကိုရောက်ပြီးတော့တခါလေဘုရားရဲ့ခြေတော်ရင်မှာချီးမြှောက်မှုကိုအများကြီးခံရတယ်တပါလား ဆင်းရဲတွေကလွန်မြောက်ပြီးချမ်းသာကျင်တာလေအဲ့ဒါချမ်းသာကျင်နေတာကိုယ်စိတ်ဆင်းရဲတွေကိုကြောက်တဲ့အတွက်ကြောင့်ဘာသာတွေဝါဒတွေလိုက်နေကြတာဘယ်ဘာသာပဲဖြစ်ဖြစ်ဘယ်ဝါဒပဲဖြစ်ဖြစ်တေးလေးချာချာစဉ်းစားပြီးကြည့်လို့ရှိရင်အဲ့ဒီကြောက်ကြတဲ့အတွက်ကြောင့်မို့ဘာသာဝါဒတွေဖြစ်လာတယ်လို့ပဲဒီလိုထင်ရတယ်လေဆိုလိုက်ဘာသာဝါဒမှန်သမျှကြောက်ကြလိုပဲဖြစ်ပေါ်သည် ဘာသာဝါဒမှန်သမျှကြောက်ကြလူပဲဖြစ်ပေါ်သည်ေဘာသာဝါဒတွေကိုအကုန်လုံးဘုန်းကြီးတို့ယောဂီများလေ့လာကြည့်လိုက်ဘုန်းကြီးတို့ဗုဒ္ဓဘာသာလည်းလေ့လာကြည့်တခြားတခြား ဘာသာဝါဒတွေကိုလည်းပဲမိမိလက်လန်းမရလက်လန်းမရကြီးလေ့လာကြည့်လေ့လာကြည့်လိုက်ရင်အားလုံးဟာချောက်ကြတဲ့အတွက်ကြောင့်မို့ဒီဘာသာတွေဖြစ်လာတာဘာသာရေးတွေဖြစ်လာချောက်တဲ့အတွက်ကြောင့်မို့အား900ကိုမလုပ်ကြတာလေရှားနေကြတာဘာသာတိုင်းဘာသာတိုင်းကိုတစ်ခါပြန်ပြီးတော့လေ့လာကြည့်လိုက်ရင်ဘယ်ဘာသာပဲဖြစ်ဖြစ်ဆင်းရဲငြိမ်းဖို့ကြီးတယ်ပဲဘာငြိမ်းဖို့လဲမိမိရဲ့ဘာသာဝါဒအတိုင်းလိုက်နာကျင့်သုံးရင် သူကလည်းဆင်းရဲငြိမ်းတာဟိုးတခြားဘာသာဝင်တွေကလည်းပဲတခြားဘာသာသူတို့ရဲ့ဘာသာရေးတိုင်းလိုက်နာကျင့်သုံးရင်သူတို့လည်းဆင်းရဲငြိမ်းတာပဲဒါကြောင့်မို့ဘာသာတွေကိုအားလုံးကြည့်လိုက်လို့ရှိရင်ဆင်းရဲငြိမ်းဖို့ကြည့်တယ်ပဲဒါကြောင့်လူတွေဟာလေဆင်းရဲကိုကြောက်ကြတာအဲ့ဒီကြောက်တဲ့အတွက်ကြောင့်မို့ဘာသာဝါဒကြီးအမျိုးမျိုးအဖုံဖုံကိုယ်ွယ်စီကကြတာဆိုလိုက်ဆင်းရဲပြားပြားငြိမ်းဖို့ရာဘာသာကိုယ်ွယ်သည် င်းရဲဖြာပြာငြိမ်ဖို့ရာဘာသာကိုယ်ွယ်သည်စုကြည့်ပါရည်ရွယ်ချက်ကထိုဒုက္ခ ငြိမ်းချဖို့ပဲဖြစ်ပေသည်ရည်ရွယ်ချက်ကထိုဒုက္ခငြိမ်းချဖို့ပဲဖြစ်ပေသည်ဆို ဘယ်ဘာသာရေးပဲဖြစ်ဖြစ်ဘယ်ဝါဒပဲဖြစ်ဖြစ်အဲ့ဒီမှာဘာသာကိုးကွယ်ပြီဆိုရင်ရွေချက်ကတော့ဆင်းရဲငြိမ်းဖို့ပဲ။ဘာငြိမ်းဖို့လဲ။ဆင်းရဲငြိမ်းဖို့ကြီးတယ်ပဲမိမိတို့ကဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဆင်းရဲငြိမ်းနေတာ။အခြားအခြားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲသူတို့ဘာသာဝင်လာရင်ဘာငြိမ်းကြလို့လဲ။ဆင်းရဲငြိမ်းခြင်းလို့ကြီးတဲ့ဘာသာတွေကိုးကွယ်နေကြတာ။တေချာပဲလေ့လာကြည့်လိုက် ဆင်းရဲမငြိမ်းချင်တဲ့ပုဂ္ဂိုလ်ဆိုတာဘယ်သူမှမရှိဘူးဆင်းရဲခြင်းတဲ့ပုဂ္ဂိုလ်ဆိုတာလည်းဘယ်သူမှမရှိဘူးအလုံးကဆင်းရဲငြိမ်းဖို့ပဲဒီတော့ဆင်းရဲငြိမ်းဖို့ဆိုတာဒီတိုင်းကိုယ်ွယ်စိတ်ကနေုံနဲ့တော့ဆင်းရဲကငြိမ်းပါမလားအလုံးလောက်ရလိမ့်မယ်ဘာလောက်ရလိမ့်မလဲအလုံးလောက်ရလိမ့်မယ်ဆင်းရဲငြိမ်းနိုင်တဲ့အလုတ်ကောင်းလေမရှိပေဘူးလားအဲ့ဒီဆင်းရဲငြိမ်းနိုင်တဲ့အလုတ်ကောင်းအလုတ်မှန်တွေကိုလုပ်ရင်အဲ့ဒီဆင်းရဲငြိမ်းချောင်းဖြစ်တဲ့အလုတ်ကောင်းအလုတ်မှန်တိုင်းလိုက်နာပြီးတော့ လုံမယ်ကျင့်သုံးမယ်ပွားများမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲမငြိမ့်နိုင်ဘူးလားဆိုလိုက်ငြိမ်ဆင်းရဲငြိမ့်ရန်အလုံးမှန်ဧကံလောက်ရအမည်ဆင်းရဲငြိမ့်ရန်အလုံးမှန်ဧကံလောက်ရအမည် ရှင်ရဲ့ငြိမ်းချမ်းတရားမှန်ဧကံကျင့်ရမည်ရှင်ရဲ့ငြိမ်းချမ်းတရားမှန်ဧကံကျင့်ရမည် အေးဆင်းရဲငြိမ်းချမ်းဖြစ်တဲ့အကျင့်ကောင်းအကျင့်မှန်နေအလုတ်ကောင်းအလုတ်မှန်နေဆိုတာမရှိဘူးလားဒီနေ့ဘုန်းကြီးတို့ယောဂီများ လုပ်နေကြတဲ့အလုပ်ကျင့်နေကြတဲ့အကျင့်တွေဟာအကျင့်မှားတွေလားအကျင့်မှန်တွေလားအလုံးမှားတွေလားအလုံးမှန်နေလားအလုံးမှန်နေမြတ်စွာဘုရားကိုတော်တိုင်ချမှတ်ပြီးတော့ထားတဲ့တတိပ္ပံအကျင့်နေမဲခင်အကျင့်မြတ်တရားတွေအခုကျင့်နေတာ တိပ္ပံကျင့်နေအားဖြင့်ဘုန်းကြီးတို့ကာယ ानु ပတနာခန္ဓာကိုယ်အမူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းခန္ဓာကထင်ရှားတဲ့အမူအရာတိုင်းကိုရှုသလားမရှုဘူးလားခံစားမှုဝေဒနာလေးတွေထင်ရှားရင်လည်းအဲ့ဒီခံစားမှုဝေဒနာလေးတွေကိုမရှုဘူးလားဒီစိတ်ကလေးတွေကကောင်းစိတ်မကောင်းစိတ်လေးတွေဖြစ်လာရင်လည်းအဲ့ဒီစိတ်ကလေးကိုပဲပြန်ပြန်ပြီးတော့မရှုရဘူးလားသဘောအာယုံလေးတွေထင်ရှားပြန်တော့လည်းပဲအဲ့ဒီသဘောအာယုံလေးတွေကိုပဲမရှုရဘူးလားဒါတိပ္ပံနည်းနဲ့ရှုနေတာပဲဒီပေါ်ရလေးတွေ အဲဒီလိုပဲမဲ့ခင်အနေအချင်းပြောမယ်ဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဒီတော့ဘုန်းကြီးတို့ယောဂီများအခုဒီမှာရှုမှတ်နေတဲ့အခါမှာကာယ ानु ပဒနာနည်းနဲ့ပဲဖြစ်စီဝရဏ ानु ပဒနာပဲဖြစ်စီစေတ ानु ပဒနာဓမ္မ ानु ပဒနာပဲဖြစ်စီဘေတတိပဋ္ဌာန်နည်းနဲ့ပဲရှုရှုရှုမယ်ဆိုရင်ရှုနိုင်အောင်ကြောင်းကြဆိုင်အားထုတ်မှုဆိုတဲ့တမ္မာဝါယမမဲ့ခင်မပါဘူးလား ဥမာအဖြစ်အခုပင်လိုက်ထားပြီးရှုတယ်ထိုင်ပြီးတော့ဖောင်းတယ်ပိန်တယ်ရှုတယ်ဆိုရင်လည်းပဲအဲ့ဒီဖောင်းအာယုပိန်အာယုလေးကိုရှုနိုင်အောင်ကြောင်းကြဆိုင်မှုလေးမပါဘူးလားအဲ့ဒီကြောင်းကြဆိုင်အာထုံမှုလေးကတမ္မာဝါယမမဲ့ခင်ပဲပါမဲ့ခင်လေတမ္မာဝါယမမဲ့ခင်လေးပဲအဲ့ဒီလိုကြောင်းကြဆိုင်ပြီးတော့ဟိုကဖောင်းတာလေးပေါ်လာတဲ့ခါကျတော့ဖောင်းတယ်မရှိဘူးလားပိန်အာယုံလေးပေါ်လာတော့ပိန်တယ်မရှိဘူးလား အဲ့လိုရှုလိုက်တာလေးကတမ္မာတတိမဲ့ခင်ခေါ်တယ်။ဘာမဲ့ခင်လဲ။တမ္မာတတိမဲ့ခင်အဲ့ဒီရှုလိုက်တဲ့အခါကျတော့ယောဂီဟာရှုရအာယုဖြစ်တဲ့ဖောင်းအာယုပိန်အာယုလေးပေါ်မှာရှုစိတ်ကလေးကပ်ပြီးတော့တည်သလားမတည်ဘူးလား။အဲ့လိုတည်လိုက်တာလေးကတမ္မာတမာတိမဲ့ခင်။ဘာမဲ့ခင်လဲ။ကဲဒီတော့ဘုန်းကြီးတို့ယောဂီများ ဖောင်းနေပိန်နေလို့ရှုနေတဲ့အခါဒီတမာတိမဲ့ခင်၃ပါးပါသလားမပါဘူးလား။ နောက်တမာရိမဲ့ခင်ဒီရှုမှတ်တဲ့အာယုပေါ်မှာရှုစိတ်ကလေးတည်နေပြီဆိုတော့ယောဂီများဖောင်းနေဆိုရင်တင်းပြီးကန်းလာတဲ့သဘောလေးမတွေ့ရဘူးလားစိုးစောကတော့ဖောင်းနေဆိုရင်ဝမ်းပတ်ကြီးဖောင်းလာပိန်နေဆိုရင်လည်းဝမ်းပတ်ကြီးပိန်သွားဝမ်းပိုက်ဆိုတဲ့ပညာတဏ္ဍကြီးဟာတရားလားတရားဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးပညာကြီးပဲဒါပရမမဟုတ်ဝမ်းပိုက်ဆိုတဲ့ပုံမှန်တဏ္ဍကြီးထင်နေတာပညာကြီးဒါတရားမဟုတ်သေးဘူး ယောဂီကဒီပေါ်မှာစိတ်အနေများလာတဲ့အခါကျတော့မှစိတ်တည်ငြိမ်မှုလေးအားကောင်းလာတော့မှဟောင်းလာတဲ့အခါဝမ်းပိုက်ဆိုတဲ့တရားပြောက်ပြီးတော့ဟောတရွေချင်းတရွေချင်းတောင့်တင်းလာတဲ့သဘောတင်းကန်လာတဲ့သဘောလေးဟာဝါယောတဖတ်တယ်အဲ့ဒီဝါယောတကရုပ်တရားပါတရားလေကဲပိန်ကျသွားတယ်ဆိုတာလည်းကြည့်ပေါ်တရွေချင်းတရွေချင်းရွေရွေရွေရွေရွေကျသွားတယ်ဆိုတာလည်းပါတတ်လေဝါယောတကပါတရားလေ ခင်အဲ့ဒီလိုယုတ်တရားလေးကိုယုတ်တရားလေးအတိုင်းတင်းလာတာလေးကိုတင်းလာတဲ့အတိုင်းယော့သွားတာလေးကိုယော့သွားတဲ့အတိုင်းသူ့တဘာဝလေးတိုင်းသိနေတာဟာအမှန်သိတာလားအမှန်သိတာလားအမှန်သိမို့တမ္မာဒိဋ္ဌိခေါ်မလားမိစ္ဆာဒိဋ္ဌိခေါ်မလားကဲတမ္မာဒိဋ္ဌိမဲ့ခင်မဖြစ်ပေဘူးလားတမ္မာဒိဋ္ဌိမဲ့ခင်လေးဖြစ်ဖို့အတွက်ဟိုဘက်ကတမ္မာသင်္ကပ္ပ မှန်စွာကြံစီခြင်းဆိုတာစိတ်ကူးစဉ်းစားနေတာမဟုတ်ဘူးယောဂီတို့လိုထိုင်ပြီးတော့စဉ်းစားပြီးတော့ဖောင်းတာကယုတ်ပိန်တာကယုတ်မှန်နေတာကနံလျှောက်ပြီးတော့ကွဲပြီးစိတ်စဉ်းစားနေတာမဟုတ်ဘူးဖောင်းနေတာက အကြောင်းမှန်နေတာကအကျိုးလျှောက်ပြီးတော့အဲ့လိုစဉ်းစားနေတာမဟုတ်ဘူးအဲ့ဒီရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးရောက်သွားတွန်းပို့လိုက်တဲ့သဘောလေးကိုတမ္မသင်္ကပ္ပခေါ်တာ အဲ့ဒီပေါ်မှာစိတ်အိုးလေးညွတ်ပေးလိုက်တာရောက်သွားအောင်ညွတ်ပေးလိုက်တယ်ဥမာအဖြစ်အခုဆိုရင်ဒီဘုန်းကြီးတို့ရဲ့ဓမ္မဗိမာန်တော်ကြီးဟာဒီချိန်တုန်းကတရားနေပြီးတော့ဒီကံလေဓမ္မဗိမာန်တော်ကြီးစောင့်မယ်ဆိုတဲ့ကဘုန်းကြီးနေရာရွေးချယ်တဲ့ကရွှေကုံဘုရားကြီးကိုတန့်မြင်နေရတဲ့နေရာဘုန်းကြီးရွေးချယ်ပြီးစောင့်တာဒါပေမဲ့အခုနိုင်ငံတော်ကတိုးတက်လာတော့အဆောက်အဦတွေကအများကြီးတိုးတက်ပြီးတော့မိုးပြန်အဆောက်အဦတွေဆောက်တော့အခုဘုန်းကြီးတို့ကွယ်သွားပြီပေါ့အခုဟိုး၆ထပ်တင်ချောင်းတော်ကြီးကကြည့်မယ်ဆိုရင်တော့အထင်သာကူရတယ် အဲဒီလိုပေါ့ဥမာအပြင်၆ဓာတ်တင်ညောင်းတော်ကြီးအဲဒီမှာတင်ညောင်းတော်ကြီးပေါ်မှာရှိမယ်ဆိုရင်လက်ပတ်ပြီးတော့ကြီးရင်ကနေဒီမှာအမြဲတမ်းရောက်နေတဲ့ပုဂ္ဂိုလ်ယောဂီဟောင်းကဟိုမဲဟိုမဲခြေသားရွှေဘုံဘုရားကြီးကိုဒီကနေလှမ်းဖူးရတယ်အဲဒီလိုပြောပြီးလက်ညှိုးလေးညွှန်လိုက်တဲ့ဘက်ကိုနောက်မှရောက်လာတဲ့အတိတ်ကသူညညှိုးညွှန်တဲ့ဘက်ကိုကြည့်လိုက်ရင် ရွှေဘုံဘုရားကြီးမဖူးရဘူးလားအခုဘုန်းကြီးတို့ဓမ္မသင်္ကပ္ပကအဲ့ဒီလက်ညှိုးလေးညွှန်လိုက်တယ်လို့ပဲ ရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးကိုတစ်ခါညွတ်တင်ပေးလိုက်တာအဲ့လိုညွတ်တင်ပေးလိုက်တော့မှစိတ်ကလေးကအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရောက်နေတဲ့ခါကျတော့အမှန်တိုင်းသိသလားမသိဘူးလားေးဒါကြောင့်မို့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပအဒီမှာပညာမိခင်က2ပါးစောစောကတိလတမာရိမိခင်က3ပါးနဲ့ပညာမိခင်2ပါးနဲ့ပေါင်းလိုက်တော့မိခင်ဘယ်နှပါးလဲဒါကိုကာရကမိခင်လို့ခေါ်တယ် ရှုမှတ်မှုတစ်ချက်တစ်ချက်ပြီးစီးအောင်ဟာဒီမဲခင်၅ပါးအလုပ်လုပ်သွားရှုမှတ်မှုတစ်ချက်မှတ်လိုက်တိုင်းဒီမဲခင်၅ပါးပါတယ်ရှုမှတ်မှုတစ်ချက်မှတ်လိုက်တိုင်းမဲခင်၅ပါးပါတယ်ကိုဘက်ကတိလမဲခင်ဆိုတာကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒီတိလမဲခင်၃ပါးကဘုန်းကြီးတို့ယောဂီများရိတ်တာကိုရောက်လို့တိလဆောက်တည်လိုက်လို့တိလစင်ကြယ်သွားပြီတိလမိမိတန်တန်တည်သွားပြီဆိုတဲ့ကောကဒီမဲခင်၃ပါးပြည့်စုံသလားမပြည့်စုံဘူးလား ကဲသီလမဲ့ခင်၃ပါးကလက်ရှိပြည့်စုံပြီးသားနဲ့စောစောကတစ်ချက်မှတ်လိုက်တိုင်းမှတ်လိုက်တဲ့မဲ့ခင်၅ပါးနဲ့ပေါင်းလိုက်ရင်မဲ့ခင်ဘယ်နှပါးဖြစ်သွားလဲမဲ့ခင်၈ပါးဒီတော့ရှုမှတ်တိုင်းရှုမှတ်တိုင်းဟာဒီမဲ့ခင်တရားတွေပွားနေတာဆိုတော့မိမိတို့ကျင့်ကြံအားထုတ်နေတဲ့အလုပ်ဟာမှန်သလားမှားသလားကျင့်ကြံအားထုတ်နေတဲ့တရားတွေကမှန်သလားမှားသလားဒီကျင့်စဉ်မှန်လို့ရှိရင်ကတော့နောက်ဆုံးလမ်းဆုံးဖြစ်တဲ့နိဗ္ဗာန်မရောက်နိုင်ပြီဘူးလားဆိုလိုက်ကျင့်စဉ်မှန်မှန် ထိုဒုက္ခမုတ်ချငြိမ်းငြိမ်းကျင့်စဉ်မှန်မှန်ထိုဒုက္ခမုတ်ချငြိမ်းငြိမ်းဆိုလိုက် ဒီအဲ့ဒီတတိပဋ္ဌာန်မဲ့ခင်ဆိုတဲ့အကျင့်လန်းစဉ်အတိုင်းကျင့်ကြံပွားများအားထုတ်သွားလို့ဝိပဿနာဉာဏ်နဲ့ယုံနာဖြစ်ပြမှစံပြီးတော့ဒီဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြည့်စုံသွားလို့နောက်ဆုံးအရိယာမဉ္ဇဏ်ပူညာရောက်သွားပြီဆိုရင်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အဲ့ဒီအမှန်တရား၄ပါးကိုအရိယာမဉ္ဇဏ်နဲ့ကိုယ်တိုင် မသိမမြင်နိုင်မိဘူးလားဗျာကိုယ်တိုင်သိမြင်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီလို တစ္ဆာတရားတွေကိုကိုယ်တိုင်သိသွားကိုယ်တိုင်မြင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တစ်ချိန်တစ်ခါမြင်လိုက်တာနဲ့အပယ်လေးပါးကမလွတ်မြောက်ဘူးလားဟေးလေးချိန်လေးကမြင်သွားပြီဆိုရင်ဆင်းရဲအလုံးကမလွတ်မြောက်နိုင်ဘူးလားကဲဒီတော့တစ်ပင်တောတောင်တွေဥယျင်အရန်တွေကိုးကွယ်ယုံနဲ့ဒီဆင်းရဲကလွတ်ပါမလားဟေးတရားတရားတန်ခါဆိုတော့ယရဏသုံးပါးကို ကိုးကွယ်စိတ်ကပ်တဲ့ပုဂ္ဂိုလ်တွေဟာဒီဆင်းရဲအလုံးကမလွတ်မြောက်နိုင်ဘူးလားဗျာ တယ်ဒီတော့ဆင်းရဲအလုံးကလွတ်မြောက်ခြင်းရင်ဘုရားတရားတန်ခါယရဏသုံးပါးတည်တာမိမိရဲ့အာကိုရာမိမိရဲ့ကိုယ်ွယ်ရာမိမိရဲ့စိကရာမြတ်စွာဘုရားဟောတဲ့အတိုင်းဟောတဲ့တရားတော်တွေအတိုင်းလိုက်နာကျင့်သုံးရင်ဓမ္မောဟဝေရခတိဓမ္မစာရီတရားကိုယုသေးစွာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုတရားကရခတိပြန်ပြီးဆောင်းလျှောက်ပါလိမ့်မယ် ဘယ်လိုစောင့်ရှောက်ပေးမှလဲဆိုဒုက္ခံအဝဟတိချမ်းသာကိုဆောင်ပေးမယ်။ဘာကိုဆောင်ပေးမှအေးဘာချမ်းသာလဲဆိုရင်အာလို့ဆင်းရဲကလွတ်မြောက်တဲ့နိဗ္ဗာန်ချမ်းသာတိအောင်မရနိုင်ဘူးလား။နိဗ္ဗာန်ချမ်းသာတိအောင်ရနိုင်ပြီ။ဒါကြောင့်ယောဇာဗုဒ္ဓင်္စာဓမ္မင်္စာတန်ကင်း္စာတရဏဂတောသတ္တာရိရိယသစ္စာနိတမ္မပညာယပတ္တိဘုရားရှင်ကိုရောမြတ်ကြီးက အဂိတတယတိကြီးတဲ့သင်ဟောပြောနေတာတွေဟာမှန်နေတယ်တောတောင်တစ်ပင်အယံနေအဓိကရတစ်ပင်တွေကို ကိုယ်ဝယ်စည်းကမ်းနေုံနဲ့ဆင်းရဲကမလွန်မြောက်နိုင်ဘူးတဲ့အဲ့တော့ဘာကိုကိုယ်ဝယ်စည်းကမ်းမှသာဆင်းရဲကလွန်မြောက်မှလဲလို့ဆိုရင်ယောဇာအကျင့်ပုဂ္ဂိုလ်ဒီကဗုဒ္ဓင်းစမြတ်စွာဘုရားကို၎င်းဓမ္မစမြတ်စွာဘုရားဟောကြားထားတဲ့တရားတော်ကို၎င်းတန်ခင်စမြတ်စွာဘုရားရှင်ဤတပိသာတန်ဃာတော်မြတ်ကို၎င်း ပရဏံကိုးကွယ်ရာဟူ၍ကတောစိကခြင်းသို့ရောက်၏ဇာတာရီ၄ပါးအကုန်သောရိယသစ္စာနိဒုက္ခသမှုရိယနိရောဓမေကဆိုတဲ့အရိယသစ္စာတရားတို့ကိုတမ္မာပညာယာကောင်းသောမဲ့ပညာကိုပညာဖြင့်ပတ္တတိတွေ့မြင်နိုင်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာ ကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း ပြည့်မှန်ရဆိုကြပြောမဲကြံလျင်ပြုမဲကြံလျင် ကဲဒီတော့အားလုံးကိုဘုန်းကြီးတို့ယောဂီများကတတိတံပစဉ်ဉာဏ်လေးနဲ့ရှင်းနေမယ်ဆိုရင်ဈာကိလေသာများဝင်နိုင်သေးလားကဲဒီလောက်တံပစဉ်တတိတံပစဉ်ဉာဏ်ရှင်းပြီးတော့အမြဲတမ်းတတိဥသိတဲ့စိတ်လေးကပ်ပါနေပြီဆိုတဲ့ကောဈာကိလေသာစိတ်ဘယ်မှဝင်ခွင့်မရတော့ကိလေသာမဝင်တဲ့အတွေ့ဒီယောဂီမှာဆင်းရဲမလားချမ်းသာမလားထိုင်ရင်ရှုလဲချမ်းသာမယ်ရရင်ရှုလဲချမ်းသာမယ် သွားရဲ့ရှုလဲချမ်းသာမယ်လျောင်းရဲ့ရှုလဲချမ်းသာမယ်ရှုမှတ်နေတဲ့အချိန်ဟာတဏှာကြီးရှုလေရင်တဏှာကြီးမချမ်းသာပေဘူးလားတနေ့လုံးရှုမှတ်နိုင်နေရင်တနေ့လုံးမချမ်းသာပေဘူးလားဒါကြောင့်မို့တနေ့လုံးယောဂီပုဂ္ဂိုလ်ဟာခောစရရှုမှတ်တဲ့အာယုံပေါ်မှာတတိတံပစေညာရှင်ပြီးတော့ကျက်စားနေမယ်ဆိုရင်ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့အတ္တမောဟတံပစေမဖြစ်နိုင်ပေဘူးလားအတ္တမောဟတံပစေဉာဏ်နဲ့အားလုံးပြည့်စုံလာပြီဆိုရင်တော့ မဲ့အစစ်တဲ့ပိုအစစ်တဲ့ဆက်ရောက်ကိလေသာအာသောကုန်ခန့်ယဟန္တာတိအောင်မဖြစ်နိုင်ပေဘူးလားနော်နေနေလားညံ့ညံ့လားတရားအတိညာဉ်တူတွေညံ့ညံ့ကြီးဖြစ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားညံ့ညံ့တိုးတက်ခြင်းတဲ့ပုဂ္ဂိုလ်ဟာအမှန်ကျဲရမှာလားစိတ်စိတ်လားဟေးအမှတ်ကလေးကိုစိတ်စိတ်နဲ့စိတ်စိတ်ဆက်ဆက်ရှုပွားအားထုတ်ရင်တရားအတိညာဉ်တူတွေများများမရနိုင်ပေဘူးလား ဒါကြောင့်ပုဏ္ဏသဗရံဘိက္ခုယဘိက္ခုအဘိက္ခန္တိပဋိက္ခန္တိသံဇာနာကာရီဟောတိအာလောကိတေဝိလောကိတေသံဇာနာကာရီဟောတိတမိစီတေပတာရီတေသံဇာနာကာရီဟောတိတံဃာတိပတ္တစီဝရဓာရဏေသံဇာနာကာရီဟောတိအတိတေပိတေခာယိတေတာယိတေသံဇာနာကာရီဟောတိဥစ္စာရပတ္တဝါကာမေသံဇာနာကာရီဟောတိကတိတိတေနိတေနေတုတ်တေသံဃရိတေပါတိတေတုံနိဘာဝေသံဇာနာကာရီဟောတိ ဘေကဝေယံတော်များအိုจิตတာတို့ဘုနာစာပရံရှုမှာပွားများအထုပ်ပုံနောက်တစ်မျိုးကဘေကုယဟန်တိခတေသွာလတ်သောထိတေရလတ်သောနေသိနေထိုင်လတ်သောတုတ်တေအိပြောလတ်သောဇာဂရိတေနှုတ်လတ်သောဂာတိတေစကားပြောလတ်သောဒုံနိဘာဝေစိတ်စိတ်နေလတ်သောသဗ္ဗဇာနာကာရီတိညာဖြင့်ပြုသည်ဝါမတ္တိဖြင့်ပြုသည်ဟောတိဖြင့်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည် ဟောစကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း